ဥပိ္ခာအမျိုးအစား၃မျိုးပြီးခဲ့တဲ့အပတ်ကဦးစင်တခြားမြို့ကိုရောက်ခိုင်မှာ ဥပိ္ခာနဲ့ပတ်သက်တဲ့မိကုန်းတွေအများကြီးမေးကြတယ်။ဘာကြောင့်ဒီမိကုန်းတွေတက်လာတာလဲဆိုရင် ဖြစ်နိုင်တာကလူတွေဟာဥပိ္ခာဆိုရင် ပြစ်ပယ်ထားလိုက်တာမဆိုင်သလိုနေတာလို့မြင်ကြပေမဲ့ယေဗုဒ္ဓရဲ့ဘဝကိုလေ့လာကြည့်ရင်တော့ကိုရောမြတ်ကြီးဟာမဆိုင်သလိုနေတဲ့သူစိတ်ဝင်စားမှုမထားတဲ့သူ လုံးဝမဟုတ်လို့ပါပဲ။ ဥပိ္ပခာနဲ့ပတ်သက်တဲ့မြတ်ဗုဒ္ဓရဲ့သဘောထားကဘဝရဲ့အနိမ့်မြင့်အတက်ကြတွေကြားမှာစိတ်ကိုတည်ငြိမ်အောင်ထားခြင်းအရာသာဖြစ်ပါတယ်။နောက်ပြီးဒီမှာသိထားဖို့အရေးကြီးတာတစ်ခုကမြတ်ဗုဒ္ဓကဥပိ္ပခာအကြောင်းပြောပြီးဆိုရင်တိတန့်ခေါင်းစဉ်တရက်အနေနဲ့မခေါ်ခဲ့ပါဘူး။တခြားတရားတွေတခြားအရေးအသွေးတွေပါဝင်တဲ့ခေါင်းစဉ်တစ်ခုအောက်ကအဖွဲ့ဝင်တရားတစ်ခုအဖြစ်ပြီးတော့ ထိုဆိုင်ရာအဖွဲ့ဝင်တရားတွေရဲ့အရေးသွေးတချို့ပါဝင်နေတဲ့တရားတစ်ခုအဖြစ်ဥပိ္ပခာကိုဟောတော်မူခဲ့ပါတယ်။မြတ်ဗုဒ္ဓကဥပိ္ပခာကိုဟောကြားခဲ့တာအဓိက3နေရာရှိပါတယ်။ပထမဆုံးတစ်နေရာကတော့အလုံးသိကြတဲ့မြမဝိဟာရတရားတွေတဲကတပါးအဖြစ်ဥပိ္ပခာကိုဟောကြားခဲ့ပါတယ်။ဒီဥပိ္ပခာမျိုးကမိမိမှာတတ္တဝအများအတွက်မေတ္တာကရုဏာမုဒိတာစိတ်တွေထားရှိတိုင်းလဲ ကိုဖြစ်စေခြင်းတလို့သူတို့စိတ်ချမ်းသာသွားကြဖို့ဆိုတာမဖြစ်နိုင်ဘူးလို့သိနာလည်သွားတဲ့ဥပ္ပခါဖြစ်ပါတယ်။တစုံတစ်ယောက်ပေါ်မိမိကဘလောက်မေတ္တာထားထားသူတို့ဒုက္ခကိုတားဆီးပြီးလို့မရတဲ့အခါတွေရှိပါတယ်။အဲ့ဒီလိုအခါမျိုးမှာကိုလိုချင်တဲ့အတိုင်းဖြစ်မလာတတ်တာကိုနားလည်နှလုံးသွင်းပြီးဥပ္ပခါကိုထူထောင်ရပါတယ်။မိမိအတွက်ရောအများအတွက်ပါကောင်းတာတွေပဲဖြစ်စေခြင်းပေမဲ့ဒါဟာမဖြစ်နိုင်ပါဘူး။ လက်လျှော့လိုက်ဖို့ဆိုလိုတာတော့မဟုတ်ပါဘူးအဲ့ဒီအစားကိုလုံနိုင်တဲ့အရွေးတစ်ခုကိုရှာဖွေဖို့ဆိုလိုတာဖြစ်ပါတယ်ဒါကြောင့်ဒီဥပိ္ပခာမျိုးဟာစိတ်ချမ်းသာစေခြင်းစိတ်နဲ့အတူအမြဲတမ်းဖြစ်စေခြင်းသလိုမဖြစ်နိုင်ဘူးသို့မဟုတ်ဖြစ်စေခြင်းနဲ့အမြန်နှုံးထားနဲ့မဖြစ်လာနိုင်ဘူးဆိုတာသိထားခြင်းဖြစ်ပါတယ်ဒါမျိုးကဆရာဝန်တယောက်ရဲ့ဥပိ္ပခာနဲ့တူပါတယ်ယောဂရှိနေသူတူကဆရာဝန်စီလာမယ်။ ဆရာဝန်အနေနဲ့ကူညီခြင်းစိတ်ရှိတယ်အစွမ်းကုန်လည်းကုသတယ်ဒါပေမဲ့လူနာအတွက်တစုံတရာပြန်ကောင်းလာဖို့သူ့အနေနဲ့မတက်နိုင်တဲ့အခါတွေရှိလာပါတယ်သူမစွမ်းနိုင်တဲ့ကိစ္စအတွက်စိတ်ပြည့်ယူကျုံးမရဖြစ်မဲ့အစားသူလှုပ်ပြီးနိုင်သေးတဲ့အပိုင်းကိုထိုးဆရာဝန်ဟာအာယုံစိုက်ပါတယ်ဒီတော့ဥပိ္ပခာအမျိုးအစားတစ်ခုဖြစ်တဲ့ယမဝိဟာရတရားတွေကဥပိ္ပခာဟာဆရာဝန်တယောက်ရဲ့ဥပိ္ပခာမျိုးဖြစ်ပါတယ် ဗုဒ္ဓတရားတော်တွေထဲကနောက်ထပ်ဥဖြစ်ကတစ်မျိုးကတမာတိအကျင့်ပိုင်းဖြစ်ပါတယ်။အဲ့ဒီတမာတိကသရုဒ္ဓဆိုင် အင်္ဂါတစ်ပါးအဖြစ်ဘောဇင်ခုနှစ်ပါးတွေက တရားတစ်ပါးအဖြစ်ပါဝင်ပါတယ်။ယေဗုဒ္ဓကသားတော်ရာဟုလာကို သူတရားစအားထုတ်တဲ့အချိန်မှာဟောတော်မူခဲ့တာတခုရှိပါတယ်။ရာဟုလာရေကြီးနှင့်တူစွာဘာဝနာကို ပွားများလော့ရေကြီး၌ စင်ကြယ်သောဝတ္ထုကိုလည်းပြစ်ချကုန်၏မစင်ကြယ်သောဝတ္ထုကိုလည်းပြစ်ချကုန်၏မြေကြီးသည်ထိုစင်ကြယ်သောဝတ္ထု မစင်ကြယ်သောဝတ္ထုဖြင့် နှစ်သက်ခြင်းညီးငွေ့ခြင်းရွှင်ရှာဆက်ရှုပ်ခြင်းစသည့်မြည်သည့်တုံ့ပြန်ခံစားမှုမျိုးမှမဖြစ်ချေလို့ဟောတော်မူခဲ့ပါတယ်။တရားကျင့်ကြံအားထုတ်ဖို့အတွက်ဒါဟာပထမခြေလှမ်းတစ်ခုပါပဲ။ထို့နောက်မှာတကယ်ကိုအာသက်တရော proactive ဖြစ်တဲ့ အာနာပါနတတိဘာဝနာအထုတ်နည်းကိုဆက်ပြီးသင်ပြတော်မူပါတယ်အထုတ်နည်းကဒီအတိုင်းငုတ်တုတ်ထိုင်ပြီးဘာပဲပေါ်လာလာဖြစ်လာသမျှလက်ခံပြီးဘာတွန့်ပြန်မှုမှမရှိတဲ့အခြေအနေတစ်ခုကိုစ조사ထိန်းသိမ်းတာမျိုးမဟုတ်ပါဘူးဒါမျိုးကမြတ်ဗုဒ္ဓရဲ့တရားကျင့်ကြံအားထုတ်နည်းလုံးဝမဟုတ်ပါဘူးလောကပြင်သစ် TV အစီအစဉ်ကအင်တာဗျူးတစ်ခုကိုဦးစဉ်ကြည့်လိုက်ရတယ်အဲ့ဒီမှာအမျိုးသမီးတစ်ယောက်ပြောနေတာက ဘုရားရဲ့တရားကဖြစ်လာသမျှအရာအလုံးကိုဘာမှပြုပြင်ပြောင်းလဲဖို့မကြိုးစားပဲဒီအတိုင်းလက်ခံလိုက်တဲ့တရားဖြစ်တယ်။တခုခုပြုပြင်ပြောင်းလဲဖို့ကြိုးစားသမျှဟာအဆိုးသာဖြစ်လာနိုင်တယ်လို့လက်ခံတဲ့တရားဖြစ်ပါတယ်လို့သူကဆိုပါတယ်။အင်တာဗျူးမေးတဲ့သူကအဲ့ဒီလိုပြောနေတဲ့အမျိုးသမီးကိုဒါဆိုရင် အရှုံးသမားဝါဒဖြစ်နေတာပေါ့အဆိုးမြင်ဝါဒဖြစ်နေတာပေါ့လို့မေးတော့အဲ့ဒီအမျိုးသမီးက အဲ့ဒီလိုတွင်းတော့အဲ့ဒီလိုမျိုးဖြစ်တာပေါ့တဲ့မြတ်ဗုဒ္ဓကအချင်းရာတွေကို မစင်စားမတွေးခေါ်တဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးကိုရောမြတ်ဟာများစွာ တွေးခဲ့သလိုများစွာသောအချင်းရာတွေကို တွေးတောဆင်ခြင်တော်မူခဲ့ပါတယ်အထူးသဖြင့်အကောင်းဘက်ကိုပြောင်းလဲဖို့ရမှာ အချင်းအရာတွေပေါ်မိမိကထိမ့်သိမ့်စီမံနိုင်တဲ့အခြေအနေနဲ့အချင်းခါကိုအများကြီးတွေးတော်မူခဲ့ပါတယ်မိမိတရားအားထုတ်နေပြီဆိုရင် မိမိဟာမိမိစိတ်ကိုထိန်းကျောင်းနိုင်ဖို့တကယ်ကိုကြိုးပမ်းနေတာဖြစ်ပါတယ်မိမိဟာအပြောင်းလဲတစ်ခုကိုဖြစ်ပေါ်စေဖို့ကြိုးပမ်းနေတာဖြစ်ပါတယ်ဒီအတွက်တမာတိကျင့်စဉ်တွေရဲ့အခြေခံအုတ်မြစ်ဖြစ်တဲ့တတိတရားဖြစ်နေခြင်းတတိပဋ္ဌာန်အကျင့်ဟာပင်မအခြေခံလမ်းစဉ်ဖြစ်ပါတယ်တတိပဋ္ဌာန်အကျင့်ကပေးစွမ်းနိုင်တဲ့အထက်ကတခုသောအချက်ကကောင်းမှုတရားတွေကို ပေါ်အောင်ဖော်ပေးပြီး ထိုကောင်းမှုတရားတွေကိုဆက်လက်ထိန်းသိမ်းပေးတာပဲဖြစ်ပါတယ်။ဒီနည်းပြောရရင် ဖြစ်လာသမျှကိုကြည်နေုံပဲမဟုတ်ဘူး။စွမ်းရည်ကောင်းတွေဖြစ်ပေါ်လာဖို့ကြိုးစားအားထုတ်ပြီးပျောက်ပြတ်မသွားအောင်ကြိုးစားထိန်းသိမ်းနေမှုဖြစ်တယ်။ဒါပေမဲ့ကောင်းကောင်းတရားအားထုတ်တတ်တဲ့ပုဂ္ဂိုလ်တယောက်ဖြစ်ဖို့ဆိုရင်စိတ်ရဲ့ဟန်ချက်ညီမှုတစ်ခုရှိဖို့လိုအပ်တယ်။ဒီတော့မှသာ အမမအရင်ရင်နဲ့အတင်းကာရောအာမထုတ်မှဖြစ်တယ်။အာထုတ်မှုအခြေအနေတွေတိုးတက်လာရင်လည်း အဲ့ဒီအပေါ်မှာတာရနှမျောမှသွားမှဖြစ်တယ်ပရိသတ်လည်းအခုလိုအတွေ့အကြုံမျိုးဖြစ်ဘူးလောက်မယ်ဘလို့လဲဆိုတော့တရားအားထုတ်ရင်စိတ်ဟာငြိမ်ဝတ်နေပြီးအရာအလုံးကတကယ်ကောင်းနေတယ်အဲ့ဒီတော့ငါတော့ဟန်ကြပြီဟေးလို့စိတ်လှုပ်ရှားသွားတယ်အဲ့ဒီမှာပဲငြင်းချမ်းမှုလေးကပြတ်သွားတော့တာပဲဒါမှမဟုတ်အရာအလုံးကအလွန်ကောင်းနေပြီ နောက်တော့တစ်ဖန်မကောင်းတော့ပြန်ဘူး အဲ့ဒီမှာစိတ်ပြတ်သွားတဲ့အတွေ့အကြုံမျိုးပေါ့ဒီလိုတုံ့ပြန်မှုနှမျိုးလုံးကမှန်ကန်တဲ့တုံ့ပြန်မှုမဟုတ်ဘူးတရားအားထုတ်လို့အခြေအနေတွေကောင်းလာပြီဆိုရင်ဒီအခြေအနေတွေကိုဘလို့ထိမ့်သိမ့်မလဲလို့အဖြေရှာရမှာဖြစ်တယ်တရားအားထုတ်ရတာမကောင်းပြန်ဘူးဆိုရင်လည်းအခြေအနေကောင်းကိုဘလို့ပြန်ရနိုင်မလဲဆိုပြီးအဖြေရှာရမှာဖြစ်တယ်ဒီလိုလုံနိုင်မှုအတွက်စိတ်ရဲ့ဟန်ချက်ညီမှုတစ်ခုလိုအပ်ပါတယ် ဒါကိုမုတ်ဆိုးတယောက်မှရှိရမယ့်ဥပိ္ပခါနဲ့တူတယ်လို့ဆိုနိုင်ပါတယ်။မုတ်ဆိုးဟာသားကောင်လိုက်ဖို့ထွက်လာပြီးယုံကိုစောင့်ဖမ်းတယ်။ယုံရောက်လာတော့သူ စိတ်လှုပ်ရှားလာတယ်။အဲ့ဒီမှာသူပုံးနေတာသိသွားတော့ယုံကထွက်ပြေးသွားတယ်။ဒါမှမဟုတ်မုတ်ဆိုးကယုံကိုပစ်လိုက်ပြီးတော့လွဲသွားတယ်။အဲ့ဒီမှာနောက်ထပ်အခွင့်အရေးမရတော့ဘူးဆိုတော့သူလွဲသွားတဲ့အပေါ်စိတ်ပြက်သွားတယ်။ထို့အတူပဲတရားအားထုတ်တဲ့နေရာမှာ မိုးဆိုးတယောက်ရဲ့ဥဖြစ်ခံမျိုးကြိုးစားထူထောင်နေရတာဖြစ်တယ်။ကောင်းတဲ့အရာတွေရော ဆိုးတဲ့အရာတွေရော လာကြမှာဖြစ်သလို ကောင်းတဲ့အရာတွေရောဆိုးတဲ့အရာတွေရောပြုတ်ပြတ်ကြမှာဖြစ်ပါတယ်။ထိုအခြေအနေတွေကြုံလာရင်အေးအရာတွေတော့ဖြစ်လာပြီဟေ့လို့ကိုကိုကိုပြောပြတတ်အောင်သင်ယူရမှာဖြစ်တယ်။ပြီးတော့အဲ့ဒီအခြေအနေကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်ကြုံလာပြီးဆိုရင် မေးရမှာတခုကဒါကိုဘယ်လိုလုပ်ကြမလဲဆိုတာပါပဲ။ စိတ်မလှုပ်ရှားသွားဖို့ကြိုးစားပါစိတ်မပြတ်သွားဖို့ကြိုးစားပါဒီတော့မှသာစွမ်းရည်တရက်အနေနဲ့မိုးဆိုးတယောက်ရဲ့ဥပိ္ပခာမျိုးကိုမိမိဟာတကယ်ကျွမ်းကျင်ပိုင်နိုင်လာမှာဖြစ်ပါတယ်ဒီတော့ဒုတိယအမျိုးအစားဥပိ္ပခာဟာတမာတိအကျင့်ပိုင်းမှာပါတဲ့ဥပိ္ပခာမိုးဆိုးတယောက်ရဲ့ဥပိ္ပခာမျိုးဖြစ်ပါတယ်နောက်တစ်ခုအနေနဲ့ပါရမီအကျင့်တွေနဲ့ပတ်သက်တဲ့ဥပိ္ပခာမျိုးရှိပါတယ်ဒီနေရာမှာ အဓိကကျတဲ့ပါရမီကဒိဋ္ဌံပါရမီဖြစ်ပါတယ်။ရည်မှန်းချက်ပန်းနိုင်တစ်ခုကိုထားပြီးထိုပန်းနိုင်ရောက်ဖို့အခြားခြားသောပါရမီတွေပါတပါးတည်းဖြည့်ကျင်ရင်မိမိစွမ်းနိုင်သမျှအစွမ်းကုန်ရှောက်လန်းဖြည့်ကျင်ရတာမျိုးကိုအဋိဋ္ဌံပါရမီလို့ခေါ်ပါတယ်။ဒီဖြည့်ကျင့်မှုတွေမှာ ကိုမလုံချင်တာတွေလုပ်ရတာတို့ကိုဆွဲကင်ဖက်တွေခြင်းမလျက်နဲ့ဆွန့်လွတ်လိုက်ရတာတို့ပါဝင်ပါတယ်။ထပ်ပြည့်ပြောရရင် အကျိုးအသီးပွင့်မမြင်ရပဲအခြေအနေတွေမကောင်းဖြစ်နေတဲ့ရှည်ကြတဲ့ကာလတွေကိုဖြတ်သန်းရပါလိမ့်မယ်။အဲ့ဒီအခါတွေမှာအခက်အခဲပြဿနာတွေကြောင့်စိတ်မပြတ်ပဲအကောင်းမြင်စိတ်ဓာတ်ကိုထိမ့်သိမ်းမွေးမြူရပါတယ်။ကိုသွားခြင်းနဲ့ဥတီယာကို အာမလျှော့စတန်ဆက်လျှောက်ရပါတယ်။ဒါဟာစစ်ဖြစ်ရင်တခါတရံတိုက်ပွဲတွေရှုံးနိုင်ပေမဲ့အဲ့ဒီအပေါ်စိတ်ပြတ်နေလို့မရဘူးလို့နားလေသဘောပေါက်တဲ့စစ်တီတူရဲ့ဥပိ္ပခါမျိုးဖြစ်ပါတယ် အားမလျှော့လိုက်ပဲမိမိအရေးနှိမ့်မှုတွေကနေသင်ခန်းစာတွေယူတော့မှသာစစ်ကိုအောင်မြင်နိုင်မှာဖြစ်ပါတယ်။အာဂျန်လီကဒီအကြောင်းကို လောကဒဏ်အကြောင်းပြောတဲ့အခါအတော်လေးထည့်ပြောတတ်တယ်။လောကဒဏ်ဆိုတာလက်ပြခြင်းလက်မရခြင်း အချွေရန်များခြင်းအချွေအရန်မရှိခြင်းချီးမွမ်းခံရခြင်းကဲ့ရဲ့ခံရခြင်းချမ်းသာခြင်းဆင်းရဲခြင်းဆိုတဲ့တရား၈ပါးဖြစ်တယ်။ ဆရာတော်ထောက်ပြခဲ့တယ်လို့ပဲဦးဇင်းတို့ဟာအကောင်းလောကရန်ဖြစ်တဲ့လက်ရခြင်းအချွေအယံများခြင်းချီးမွမ်းခံရခြင်းချမ်းသာခြင်းတွေကိုသာနှစ်ချိုက်တကြပါတယ်။ဒါပေမဲ့အကောင်းလောကရန်တွေကြုံရတာဦးဇင်းတို့အတွက်ကောင်းပါတယ်လို့အမြဲပြောလို့မရဘူး။အချွေအယံများတဲ့အခါဘဝင်မြင့်မိနိုင်တယ်။ချီးမွမ်းခံရတဲ့အခါဘဝင်မြင့်မိနိုင်တယ်။လူတွေဟာအကောင်းလောကရန်နဲ့တွေ့ကြုံရပြီဆိုရင် ပေါ့ပေါ့တရံနေတတ်တယ်။ တစ်ဖက်မှာကြတော့အချင်းတွေတွေမချောမွေ့ဘူးဆိုရင်သင်ယူစရာသင်ခန်းစာကောင်းတွေအများကြီးရှိတယ်။ဥစ္စာပစ္စည်းမဲ့သွားမယ်၊ဂုံသင်ကင်းမဲ့သွားတယ်ဆိုရင်မိမိဘေးမှာရှိနေပေးသေးတဲ့မိတ်ဆွေဆက်ဟာဘယ်လိုတွေလဲလို့သိလိုက်ရတာပေါ့။ပြောဆိုကြည့်ရခံရပြီးဆိုရင်သင်ခန်းစာယူလို့ရမယ့်အခွင့်အရေးတွေရှိတတ်ပါတယ်။ပြောဆိုကြည့်ရတာကမှန်နေတယ်ဆိုရင်မိမိမသိလိုက်မိတဲ့မိမိပြုပြင်ဖို့လိုနေတဲ့အပိုင်းတွေကိုကိုကြီးထောက်ပြပေးနေတာပေါ့။ ချီးမွမ်းခံရပြီဆိုရင်တော့တတိတာထားပြီးတော့ဘာဖြစ်လို့လဲဆိုတော့တခါတလေမှာလူတွေမိမိကိုချီးမွမ်းထောမနာပြုနေတဲ့အကြောင်းရင်းကိုတွေးတော့ဖို့လိုပါတယ်သူတို့ငါးစီကလူကျင်တာတခုခုများရှိလားဆိုပြီးတော့ပေါ့အကောင်းလောကရန်တွေအပေါ်ချင့်ယုံရမှာဖြစ်တယ်လို့အစိုးလောကရန်အတွက်ကြောင့်လဲလွယ်လွယ်စိတ်မပြတ်သွားရဘူးအခက်အခဲအကျက်တဲတိုင်းဟာအမြဲထာဝရတည်နေတာမဟုတ်ဘူးလို့နားလည်မှုကနေပဲ ရှေ့ဆက်ဖို့ခွန်အားကိုပေးပါတယ်။ဖြည့်ရှင်းရနည်းလမ်းတွေတွေ့နိုင်ပါတယ်။ဒါကြောင့်အကြိမ်ကြိမ်ဖန်ဖန်ပြန်ထားရပါတယ်။ဒါဟာစစ်တီတူရဲ့ဥပိ္ပခာမျိုးဖြစ်ပါတယ်။ဒါကြောင့်မြတ်ဗုဒ္ဓဟောကြားလမ်းညွှန်တဲ့ဥပိ္ပခာဟာပြစ်ပယ်ထားခြင်းမဆိုင်သလိုနေခြင်းတွေရဲ့ဆန့်ကျင်ဘက်ဖြစ်တဲ့တရားပါ။ကိုရောမြတ်ညွှန်ကြားတဲ့ဥပိ္ပခာတရားဟာမိမိရည်မှန်းရာပန်းနိုင်တွေကို လိမ္မာပါးနှက်စွာနဲ့ရောက်ရှိစေနိုင်တဲ့ ပန်းနိုင်ကိုရှောင်လန်းနေစေမှလည်းဒုက္ခမရောက်စေတဲ့တရားမျိုးဖြစ်ပါတယ်။ဒါကြောင့်ပဲဥပိ္ပခတရားဟာတရားအုပ်စုတော်တော်များများမှာစည်ရင်ဝင်ဖြစ်နေရတာပေါ့။ဥပိ္ပခတရားဟာစိတ်ကိုချင်းခွင်ညီမျှစွာထားပြီးနိုင်တဲ့အခြေခံအရေးချင်းတစ်ခုဖြစ်ပါတယ်။စိတ်ကိုညီမျှနေအောင်ထားနိုင်ပြီဆိုရင် အရာရာကိုရှင်းရှင်းလင်းလင်းမြင်နိုင်လာမှာဖြစ်တယ်။ဒီလိုမှမဟုတ်ဘူးဆိုရင်မိမိအလိုချဖြစ်လာတာတွေရောမဖြစ်လာတာတွေရောအပေါ် စိတ်လှုပ်ရှားတာတို့စိတ်ပြက်တာတို့ဖြစ်လာတတ်ပါတယ်။ဥဖြစ်ကတရားကို အခုပြောခဲ့တဲ့တရားတွေဖြစ်တဲ့ဗြဟ္မဝိဟာရတရားဖြစ်တရားအထုတ်ခြင်းရဲ့အင်္ဂါရတစ်ခုအဖြစ်ပါရမီဖြည့်ကျင့်ခြင်းအဖြစ်နဲ့ဦးဇင်းတို့လိုချင်တဲ့ပန်းနိုင်ရအောင်ကိုကိုကိုထိန်းချောင်းပဲ့ကင်တက်တဲ့တရားအနေနဲ့အာထုတ်လေ့ကျင့်ကြရပါမယ်။တခါတရံမှာဥပိ္ပခတရားကိုနားလည်မှုလွဲနေတတ်ကြတဲ့ပုံစံတစ်ခုရှိပါတယ်။အဲ့ဒါကဘာလဲဆိုတော့ ဖြစ်သမျှအတိုင်းကျေနပ်နေမယ်ဘာပန်းနိုင်မှမထားဘူးအဲ့ဒါဟုတ်ဖြစ်ခါတရားပဲဆိုတဲ့ပုံစံပါမြတ်ဗုဒ္ဓကဥစ္စာပစ္စည်းတွေမိမိရဲ့ရုပ်ပိုင်းဆိုင်ရာအခြေအနေအပေါ်မှာရောင်ရဲတင့်တယ်ရမယ်လို့ဟောတော်မူထားတာမှန်ပါတယ်ဒါပေမဲ့ကုသိုလ်ရေးရအရေးအချင်းတွေနဲ့ပတ်သက်ရင်တော့တင်းတိမ်ကျေနပ်မနေဖို့ဟောတော်မူပါတယ်တနည်းအားဖြင့်မိမိစိတ်ထဲမှာပူပင်မှု သို့မဟုတ်ဒုက္ခတွေ ဘလောက်ပဲပပလေးကြံနေပါစေထိုပူပင်မှုဒုက္ခတွေရှိနေသေးသည်၍မိမိစိတ်အရေးအချင်းအဆင့်မှာကျေနပ်ပြီးရနာနေလို့မရဘူးလို့ဆိုလိုပါတယ်ပြဿနာအတွက်ဖြေရှင်းစရာနည်းလမ်းရှိပါတယ်မိမိမှာမရှိသေးတဲ့အရေးချင်းကောင်းတွေကြင်ကြံဖို့ရှိနေပါတယ်ပြီးမြောက်အောင်ဆောင်ရွက်မယ်ဆိုတဲ့မိမိအဓိဋ္ဌာန်ကို မပြတ်အောင်ထိမ့်သိမ့်ဖို့ရှိနေပါတယ်ဒါကြောင့်ဦးဇင်းတို့ဟာအရှုံးသမားဝါဒနဲ့ပြောင်းပြန်ဖြစ်တဲ့ ဆရာဝန်ကောင်းသူနာပြုကောင်းတယောက်ရဲ့ဥပ္ပခါမူဆိုးကောင်းတယောက်ရဲ့ဥပ္ပခါစစ်တီကောင်းတယောက်ရဲ့ဥပ္ပခါကိုအားထုတ်ထူထောင်သင့်ပါတယ်ဘလို့ပဲဆိုဆိုမြတ်ဗုဒ္ဓကတော့သူလန်းညွန်ပြတော်မူခဲ့တဲ့ဓမ္မယင်ကို အတုမရှိရစစ်ပွဲ၌အောင်မြင်သောယင်လို့ဆိုပါတယ်ပြီးတော့ကိုရော်တိုင်းလည်းမိမိကိုယ်ကိုတမားတော်တယောက်ဖြင့်နှိုင်းရှင်တင်စားတော်မူခဲ့ပါတယ် ဦးစင်းအနေနဲ့မြတ်ဗုဒ္ဓကသူ့ကိုယ်သူမုံဆိုးတယောက်ဖြစ်နှိုင်းရှင်တင်စားတဲ့နေရာတော့မတွေ့ဘူးပါဘူးဒါပေမဲ့မြတ်ဗုဒ္ဓရဲ့ဥပိ္ပခာတရားဟာဒီပုဂ္ဂိုလ်၃မျိုးမှာရှိတဲ့ဥပိ္ပခာ၃မျိုးလုံးနဲ့ကောက်ညီပါတယ်။